ကျေးဇူးရှင်မဟာဗောဓိမံဆရာတော်ဘုရားကြီးလက်တလူသာသနာပြုစခန်းအပတ်စဉ်လေးတရားစခန်းပွဲ၌6ရက်4လ69ခုနှစ်တွင်ဟောကြားတော်မူသောတရားတော်ဘဝလို့ခေါ်တဲ့ဖြစ်စဉ်မှာအဲ့ဒီအုပ်စုကြီး၅ခုနဲ့တည်ဆောက်ထားတယ်ဒါသိသိချင်တာထင်တယ်ဟင်ဘဝဆိုတဲ့ဖြစ်စဉ်ကြီးကအဲ့ဒီအုပ်စု၅ခုနဲ့တည်ဆောက်ထားတယ်ဟုတ်ကဲ့အဲ့ဒီအုပ်စု၅ခုနဲ့တည်ဆောက်ထားတဲ့တဲမှာ อืมဖြီးရတော့ဒါသူကဖောက်ပြန်ပြည့်စည်ရတဲ့ဥစုပဲလေမှန်ပါဗျာဒါဆိုအာယုံကိုလက်ခံရမှာသူကဟိုးရမှန်ပါဟင်ဟုတ်ကလားမှန်ပါဗျာအဲတို့တိဆိုတဲ့ထဲမှာမှခံစားတိမာတာတိကြောင်းရခိုင်တိသုံးဖြာတိဒီလိုသွားတယ်နော်မှန်ပါဗျာအဲ့ဒီမှာခံစားတိသူကလည်းမရှိအရှိလို့ပြီးတစိတ်တည်းပြောင်းချဲ့တယ်မှန်ပါဗျာဟုတ်ဗျာမှန်ပါဗျာဟင် သူ့အတင်ညာကလည်းမဟုတ်တာအဟုတ်ဖြစ်အောင်လုပ်ပြီးသူကလည်းလှဲ့တာပဲမှန်ပါဗျာဟုတ်ပါဝိညာဉ်ကလည်းသူကြိုက်တော့တယ်မျိုးသူမကြိုက်တယ်မျိုးလိမ့်နာပဲဆိုတယ်မှန်ပါဗျာအဲ့တော့ယောဂီတို့မွေးလက်တမွေးထားတဲ့အဲ့ဒီသုံးဦးဘသူကောင်းတော့ဘသူကောင်းပါဗျာဟောဟုတ်လားဒါယောဂီမွေးထားတာလေမကောင်းဘူးလားပြောမကောင်းနိုင်ဘူးလားမွေးထားဘူးမသိဘူးဗျာဟာလောကရောဗျာဟေးအဲ့တော့သူတို့ ရဲ့အချက်အလှဲ့အလေးဒီနောက်မှာတို့ပါနေရတယ်ဟုတ်ကလားအာယုံကတိုက်ခိုက်တယ်ဆိုတိုက်ခိုက်တာမှမများဖြည့်စည်းတာပဲလေဟုတ်ကလားဖြည့်စည်းခိုင်းရင်တော့ဖြည့်စည်းမှာကြီးတယ်ပါပဲအဲ့ဒီဖြည့်စည်းတာကြီးသူကြိုက်ကောင်းတယ်ပြောသူမကြိုက်ကောင်းဘူးဒီလိုပြောနေဟုတ်ကလားအဲ့နဲ့ဖြည့်စည်းနေတာကြီးသူကကောင်းတယ်ပြောတယ်ဟုတ်ကလားဗျာအဲ့တော့သူတို့အချဲ့ရဲ့အလှဲ့ရဲ့အလိန်ရဲ့ဒါတွေ ဘတုလိမ်မလဲပြောလို့ရှိရင်တော့မတိသူလောက်လိမ်နေတာပါမှန်ပါဗျာတိသူလိမ်လို့ရတာလားဟင်အဲ့မတိသူလိမ်တာပါလားဟုတ်ကလားအဲကျွတ်တော့မတိရင်တော့လိမ်သားမှာပါဗျာဟုတ်ကလားအမှန်ကိုအမှန်တိုင်းမတိသူဟုတ်ကလားအရှိကိုအရှိတိုင်းမတိသူဒီလိုထင်လို့ရအရှိအရှိကိုမတိသူကနည်းနည်းတော်သေးမရှိကိုအရှိလို့ပြီးတိသူကဘာလို့ဆိုးထင်လဲဟုတ်ပါဗျာဟုတ်ဗျာမှန်ပါ အဲအဲ့ဒီမသိသူတွေသင်ခံရတာပဲဟုတ်ကလားမှန်ပါဗျာဟမ်ဘာလို့မသိလို့မင်းရင်တော့ဟင်တို့အဖုံးခံထားရလို့မှန်ပါဗျာဟုတ်ကလားဘာလို့မသိတော့မင်းရင်အဖုံးထားလို့ဖုံးထားတယ်ဟုတ်ကလားဖုံးထားတဲ့ပြည်ကြီးဟိုဘာတော့မေးပြီးတော့ပြောနေရတာထင်တယ်ဟဲ့ဟင်ဟင်အရှိအရှိတိုင်းကထဲမှာတို့အပြင်မှာဖုံးထားတာတွေရှိဟုတ်ကလားအဲ့ဒီဖုံးထားတာကိုပဲတို့စာလို့တော့ပညာလို့တုံးတရား ဟင်ဟင်ဟင်ပညာဆိုတာအပြောတင်တယ်ဟဲ့ဟုတ်ကလားအပြောပညာတဘောပရမတ်ဒါယောဂီတို့ကြားဘူးပြီးသားတွေပါဟုတ်ကလားဟင်ပညာအဲအပညာဆိုတာအပြောပြောတာပဲအဲ့ဒီအပြောကဖုံးတာတယ်အဲ့တော့ယောဂီတို့ကလည်းအပြောပေါ်မှာပဲမေးတင်နေတယ်သဘောဒီမှာလိုက်ဖဲဟင်ဟုတ်ကဲ့အပြောကတော့ဘယ်မှာတော့အပေါ်ရန်ကျော်မှာရှိတယ်အတွင်းသားဒီမပါဘူး ဟုတ်ကလားလားအဲ့တော့တို့အဲ့ဒီပညာကတို့ကိုဖွင့်ဝန်းထားလို့ဟုတ်ကလားဟင်အဲ့တော့လိမ်မဲ့ပုဂ္ဂိုလ်ဆိုတာဖုံဖုံဖိဖိနဲ့လိမ်တာတထုံးကံပဲပြောင်းလိမ်တာမရှိပါဘူးပြောင်းလိမ်ပြီးသွားမှာဟုတ်ရဟင်အဲ့တော့ဖုံဖုံဖိဖိနဲ့လိမ်နေအဲ့တော့ဘယ်ဟာတွေဖုံလုံးဆိုပညာတွေဖုံထားတယ်ဟုတ်ကလားပညာဆိုတာဘာတော့အပြောပြောတာဟုတ်ကလားဗျာအဲ့တော့ဒီအပြောဟာ ဟိုသဘောကိုဖုံးဝန်းထားစေလို့ပဲပြောရမှာဗျာအဲ့တော့ဒီအပြောကတော့ကင်းလို့ရသလားဆိုတော့သဘောတစ်ခုရှိရင်အပြောတစ်ခုပါမှာရှိတယ်ဟင်တို့ရွာထဲနဲ့ပြောရင်တော့ကလေးတယောက်မွေးတိုင်းမွေးတိုင်းနာမည်တစ်ခုတစ်ခုပေးရတယ်လို့နေမှာပေါ့ဟင်ဟင်အဲကလေးတယောက်မွေးတယ်မွေးတဲ့ကလေးကိုကလေးလို့ခေါ်လို့သူ့ကိုသိမှာတယ်လားမသိပါ အဲ့တော့သူများနဲ့ကိုယ်ကိုပြပြပြီးအောင်အဲ့ဒီကလေးကယောက်ျားလေးဖြစ်ခဲ့ရင်ယောက်ျားလေးနာမယ်မိန်းမလေးဖြစ်ခဲ့ရင်မိန်းမလေးနာမယ်ပေးရမှာပဲခင်ဗျဒါမှမဟုတ်အဲ့ဒီကလေးကိုဟဲ့လူလေးလို့ခေါ်တော့သိမှာလားမသိပါဘူးအကုန်လုံးကလူတွေကြီးလည်းဖြစ်နေတကိုးဗျဟုတ်ကလားဗျဟင်အဲ့တော့ကိုဘသူတဲ့မဘဲဝါတဲ့နာမည်လေးတွေအဲ့တော့နာမည်အဲ့ဒီအပြောနာမည်မှာလည်းများဟာသဘောတစ်ခုပေါ်လို့အပြောတစ်ခုပေါ်နေရတယ်ဟုတ်ပါဘူးဟုတ်ကလားဟင် သဘောတစ်ခုရှိတိုင်းရှိတိုင်းအပြောတစ်ခုပေါ်အောင်ပေါ်အောင်ပါပဲဟုတ်ကလားလားမှန်ပါဗျာဟင်အဲအဲ့တော့သူသဘောမှန်မများအပြောကောလွတ်လို့လားမလွတ်ပါဘူးဗျာသဘောမှန်မများအပြောနဲ့မလို့ဘူးဗျာဒီတိုင်းနဲ့အပြောမှန်မများသဘောရှိတယ်အပြောနဲ့တခါတော့တင်မထားနဲ့ဟုတ်ကလားဒီသဘောတစ်ခုတစ်ခုရှိရင်အပြောတစ်ခုတစ်ခုပါမှာရှိတယ်ဟုတ်ကလားကလေးတယောက်တယောက်မွေးဟိုနာမည်တစ်ခုတစ်ခုပေးရတယ်လို့ပဲထင်တယ်ဟုတ်ကလား ဒီတိုင်းနဲ့အပြောတစ်ခုတစ်ခုရှိလို့ရှိရင်လည်းအဲ့ဒီအပြောရဲ့အတွင်းမှာသဘောတစ်ခုတစ်ခုရှိတယ်ဟုတ်ကလားဗျာအဲ့တော့တို့ကဒီအပြောနဲ့ပြီးရောလားဟင်ဘယ်ထိသွားမှာတော့သဘောတည်သွားမယ်အပြောကတို့ကိုဖုံးဖိထားတယ်ဟုတ်ကလားတို့တကားဥပမာတစ်ခုပေးကြပါစို့ဒီသဘောနဲ့အပြောဆိုတာလည်းပဲอืมစီးပွားရေးသမားကသူ့လက်ထဲဂျုံရှိတယ်ဗျာဟင်ဂျုံရှိတော့ သူတီထွင်မှာပေါ့ဗျာလူကြိုက်တဲ့ဟာအဲ့တော့ပထမတချီတော့ဒီဂျုံကိုပဲသူဟင်ဟိုတို့ပြားပြားလေးလှုပ်ပြီးတော့မီးဖုတ်ပြီးกินတယ်လေအဲ့ဒါကြတော့ဟောတော့သူ့တဘာဝတစ်ခုပေါ်လာလို့ထင်တယ်ဂျုံတော့ဂျုံပဲတို့တော့ဒါလေးကိုသူများမင်းရင်ပြောနိုင်အောင်ဘာတုံးသူလောင်ပြားဩဟင်နန်သားဆိုတာဘာတုံးဂျုံဂျုံဂျုံဂျုံဂျုံရဂျုံ ဟင်ဟုတ်ကလားပြီးတော့နံပြားလို့ပြောတဲ့အတွက်ယောဂီတို့ခုချိန်ထိဂျုံပြားကိုမသိတော့နံပြားပဲသိတော့ဂျုံပြားသိလားအဲ့ဒါဘာပြားတာလဲဟုတ်ကလားဗျာပြားအဲ့တော့ဂျုံပြားလို့ဘယ်သူသိတုံးခုဘယ်လိုသိနေတော့လုံးသိရောမလားဒါဘယ်လိုလိမ့်မှာတော့အဟုတ်ကလားဗျာ တကံနောက်တစ်ယောက်ကအဲဒီအင်တာများကလည်းသားပါများဟွာလို့ပါများတော့တော်နေနေရိုးသွားတယ်ဟင်အဲ့တော့သူကလုံလုံလေးလို့ပေါင်းပေါင်းအိုးလေးနဲ့တို့ဟွာလို့တယ်လေပေါင်းတိုင်းပြီအဲတခါဟိုတို့နံကြားနေဆိုရင်တော့တဘာဝချင်းကကွဲသွားတယ်ထင်တယ်ဂျုံတော့ဂျုံပဲကွဲသွားဟုတ်ကဲ့အဲ့တော့ဒါကိုဟိုဟိုဟာကဂျုံပြားဖြစ်ရင်ဒါကဂျုံလုံးပေါ့ဗျာသို့တော့ဂျုံလုံးပြောလို့မကောင်းတော့ပေါက်ပြီတဲ့လို့ပြန်ရော ဟုတ်ခလားအဲ့တော့ခင်ဗျားတို့ဘယ်တော့မှများဟိုဟင်ဂျုံလုံးမုံပေးပါလို့ပြောတော့ဘာဖြစ်လို့တော့ဟုတ်လို့လားဗျာဂျုံမျိုးမှာဘယ်ကပေါ့စီဟိုအမှာတော့ဟင်အဲ့တော့ဟိုတော့ဒီထွင်ရေးသမားကဟိုသဘောတစ်ခုတိုးလာတော့အပြောတစ်ခုနဲ့သူပြောရတော့မှာကိုဘာဖြစ်လို့တော့ဟိုဂျုံပြားနဲ့သူကကွဲပြီးကျင်တာကိုဟင်မကွဲလို့ကျင်ဒါဘာလို့ဆိုဒါဂျုံမုတ်ဟိုကဘာလို့ဆိုဟိုကလည်းဂျုံမုတ်ဆိုတော့ဟုတ်ကဲ့ အဲ့တော့ဂျုံမုံနှစ်ခုဆိုတော့ဂျုံမုံပေးပါဆိုတော့ဘယ်ဟာပေးရမှာမှမသိပဲနဲ့တောင်းသူပါတော့ဘယ်လိုလုပ်တောင်းလို့ရမှာတော့ဂျုံမုံပေးပါဆိုတော့နှစ်ခုကြီးဖြစ်နေတာကိုအဲ့တော့တစ်ခုကိုတစ်ခုထောက်၍တစ်ခုကတစ်ခုထောက်၍ကွဲကွဲပြားပြားသိအောင်ဟောဒီဟာကိုနံပြားဆိုတော့ဟိုဟာကိုပေါက်စီဟုတ်လားဗျာဟင်ဒီတိုင်းနဲ့တို့စီဝါရေးသမားများကဒီထင်ပါဗျာပလာတာတောင်းပြန်တယ်တော့ဟိဟင်သူတို့လည်းပြားပြားဂျုံကြားတယ်မဟုတ်ဘူးလားဟင်ဘာလို့ပလာတာဖြစ်သွားတာ ဂျုံကြားပဲမဟုတ်ဘူးလားဟုတ်ဂျုံကြားကိုပြီးတာပဲဘာလို့ပလာတာတော့ခင်ဂျုံကြားကဘယ်လိုလုံးဝမှာတော့ဗျာဂျုံကြားဟာဂျုံကြားပေါ့ဘယ်လိုလုံးလုံးဝမှာတော့ဂျုံလုံးမှာမဟုတ်ဖ ೇನೆ ခင်ဗျာဟင်လောကရောမပြာခင်ဗျားတို့ဟောအဲ့တော့ပလာတာတဲ့ဟောပလာတာတောင်းလာပြီပဲပလာတာတဲ့အသာပလာတာခွဲမှာခင်ဗျာဟုတ်ကလားဗျာအဲတငါတို့ဘာလို့ညသူတို့ပြားပါပဲချက်ပါတီးတဲ့လောက်ဟုတ်ဗျာ အင်းတခါတို့အလုံးမကဟောဒီအလုံးနဲ့မပြီးတော့တော်တော့ဟိုဘာတော့ပေါင်မုံနဲ့ကိတ်မုံနဲ့ကိတ်တောင်ခွဲဦးမယ်အကုန်လုံးကတော့ဂျုံတော့ဂျုံမယ်တို့တော့သဘောတစ်ခုပေါ်တိုင်းပေါ်တိုင်းအပြောတစ်ခုပေါ်ပါပေါ်မှာလေဟင်ဘာဖြစ်လို့တော့တစ်ခုမှတစ်ခုကိုထောက်၍ကွယ်ကွယ်ပြားပြားခြားရနာနာပြအောင်အောင်လို့နှစ်ထားတဲ့နာမည်ပါဟုတ်ကလားဟုတ်ကလားဗျအဲအဲ့ဒါနာမပညာပဲလေဟုတ်ကလားအဲ့တော့တို့ဒီမှာအဲ့ဒီဂျုံကို နာမများဖုံးထားသနော်ဂျုံကိုပေါက်စီဖုံးထားဟုတ်ကလားဂျုံကိုနာမများဖုံးနေပြီဂျုံပေါက်စီဖုံးနေပြီအဲ့တော့ကျုပ်တို့ကနာမများနဲ့ပေါက်စီလောက်နဲ့ပြီးနေရင်တော့ပဲနေတော့ဟိဟင်ဟင်နာမများပေါက်စီလောက်ပြီးနေရင်အတွင်းသဘောမသိနိုင်ရင်ဟိုနာမများဆွဲသူလည်းရှိနိုင်တယ်ပေါက်စီဆွဲသူလည်းရှိနိုင်တယ်ဟုတ်ကလားဟင်ဆွဲပြီဘယ်မှာဆွဲတော့နာမများနဲ့ပေါက်စီဆွဲတာ ခင်ဗျားတို့ဂျုံမုံဆွဲသူတယောက်မှရှိသေးတယ်ဂျုံဆွဲသူဘယ်လောက်ရှိဘူးဟုတ်ကလားဗျာဟင်အဲ့တော့ဟောသဘောကမြုပ်ထွက်သွားဘောင်းဆိုပြောကပေါ်လွင်နေပြီကိုဟုတ်ကလားဟင်ဟုတ်ကလားပြုတ်ပညာပေါ်တော့ပရမငုတ်ကြသွားပြီထင်တယ်ဟင်တကယ်တဘာဝဖြစ်စဉ်ငုတ်ကြသွားပြီဟုတ်ကလားဗျာဒီအဲ့ဒီတိုင်းကြီးတဲ့ပဲလောလောကမှာပဲနေရာကြည့်လိုက်ကြည့်လိုက် သောက်ကနာသဘောတစ်ခုပေါ်တိုင်းပေါ်တိုင်းအပြောတစ်ခုပေါ်တင်ပေါ်နေရမှာဗျာအဲပေါ်တိုင်းပေါ်တိုင်းလည်းအဲ့ဒီအပြောဆိုတဲ့အပေါ်ရန်ကြောလေးကြည်၍ယောဂီတို့ဟင်ဖုံထားတာလေးဟင်လှန်တော့ဘသူကများလှန်ကြည့်ကုန်ဖုံထားတာအဲဖုံထားတာလေးဖုံထားတဲ့အတိုင်းသူများပြောတာလေးနဲ့ခင်ဗျားတို့မကောင်းဘူးကောင်းရလုပ်နေရတယ်ပုတ်ကလားဗျာဟင်အဲ့တော့ဟင်အပြောပညာသဘောပရမဟင်သဘောပေါက်ကြလားပေါက်ပါပါ ဟိဟိအဲအပြောပညာသဘောပရမဟုတ်ခလားဟဲ့ပညာပြီးကြောရုံနဲ့တန်တယ်အဲတကယ်သဘောနဲ့သဘာဝပညာမှာမရှိဟုတ်ခလားဗျာဟိအဲဟိုပရမတိဟိုသဘောမှာပဲရှိတယ်ထင်တယ်ဟဲ့အဲ့ဒီသဘောမှာ ပြောเสียရှိဘူးလားရှိဘူးတို့တို့ကသဘောပဲကို ပြောเสียမှရှိပဲကိုအဲ့တော့တို့ကဒီဟိုပြောเสียမရှိတဲ့နေရာငင်းเสียမရှိပါဘူး ပြောစရာရှိတဲ့နေရာမှာညင်းစရာရှိတာပါဟုတ်ကလားဗျာဟင်အဲညင်းနေတာမှမရဘယ်မှာညင်းနေတော့အပြောမှညင်းနေတာသဘောမှညင်းစရာရှိသလားဟုတ်ကလားဗျာဟင်အဲ့တော့ညင်းတာတွေမှမရအပြောပေါ်မှာမေးတင်နေလို့ညင်းမရဘူးဗျာဟုတ်ကလားတကယ်လို့အပြောကိုကြော်၍ဟုတ်ကလားသဘောပေါ်အောင်အဲ့ဒီအဖို့ကိုခွာနိုင်လို့ရှိရင်သူညင်းစရာမရှိဘူး ငင်းဖို့ကောလူသေးလားဒီအဲ့တော့ဘယ်ရာကြည့်လိုက်ကြည့်လိုက်သဘာဝထိုက်အောင်ကြည့်ရမှာတင်ဗျာအဲ့တော့တို့ကိုတို့အခုတို့ဝေဒနာအင်းချဲ့နော်အပညာလှဲ့နော်ဝိညာဉ်လိန်တော့အဲ့ဒါသူလိန်လားကိုလိန်လားအပြင်ကလိန်လာလားအတွင်းကလိန်လာလားတိုင်းရင်ကိုကိုကိုလိန်လာပေါ့ဗျဟုတ်ကလားသူများလိန်လို့ခံရရင်နားထောင်ကောင်းပါဗျာဟုတ်ပါပါ ကိုကိုကိုလိမ်ပြီးခံရတာတော့ကြက်ဘူးလားဗျာဟုတ်တို့ပြောလို့ဒီမှာပါဗျာရှောင်းရှက်မမျက်နှာတွေလည်းဟုတ်ပါဘူးဟင်အရှက်မမျက်နှာတွေလည်းဟုတ်ပါဘူးဒီမှာဗျာဟင်အဲ့တော့တို့ပညာမြဲဖုံးထားပြီဟုတ်ကလားဗျာအဲ့တော့တို့ကပညာနဲ့ပြီးပါနဲ့ဟုတ်ကလားပညာကျော်၍ပရမပေါ်အောင်ကြည်ပါဟုတ်ကလားဗျာအဲ့ဒီပညာက ဘယ်နဲ့ထပ်လောက်ဖုံတာတော့ဆိုတို့သာတဲ့အတိုင်းဆိုတော့လေးတက်ပေါ့လေနာမပညာကြည်သေးတယ်ဟဲ့အညီအညီအညီခုနပြောတဲ့နာမည်လေးနာမပညာဒါလည်းရှိဟုတ်ကလားပြီးတော့တို့ဟိုဖြစ်စဉ်ဆိုတဲ့ဇက်တိုက်ထင်တယ်ဟဲ့ဟုတ်ကလားဟင်ခန္ဓာဆိုတာဟိုဘာပြောတာတော့ရာပိဋ္ဌိနာခန္ဓောဆိုတာဟင်ဟင်အပုံအစုဆိုတဲ့အနေသဘောကြောင့်ခန္ဓာပါတဲ့ ဘယ်လိုအပုံစုတုံးဆိုတော့အတိတ်ရဲ့ပြစ္ဆုတ်ပါရဲ့အနာဂတ်ရဲ့တစ်သက်ထဲတစ်ပြင်နဲ့သွားတာကိုပဲအပုံစုပြောတာပါတဲ့ဟုတ်ကလားဟင်ဟိုဟိုတို့ရှိနေတဲ့ပြစ္ဆုတ်ပါနီးအတိတ်နဲ့ကင်းခဲ့သလားလာမဲ့အနာဂတ်တို့ပြစ္ဆုတ်ပါနဲ့ကင်းလားတစ်သက်ထဲတစ်သက်ထဲအဲ့လိုတစ်သက်ထဲဒီဖြစ်စဉ်ကြီးသွားနေတဲ့တန်တတိပညာကလည်းဖုံးလို့ဟုတ်ကလားဗျာဟင်အဲ့တော့ဒီတစ်သက်ထဲတစ်ပြင်နဲ့သွားနေမှာတော့အပေါင်းစုဆိုတာကဖြစ်မလာနိုင်ဘူးလား အပေါင်းစုဖြစ်တော့ဒီအပေါင်းစုဆိုတဲ့တမုဟပညာကလည်းတို့ဟုတ်ဟုတ်ကလားအဲတော့အပေါ်အပေါ်ရန်ကျော်ကနာမပညာဆိုတာအပေါ်ရန်ကျော်ကဖုံထားတာတဖုတ်ဟုတ်ကလားဟိုတထပိတထခွာလိုက်ရင်ပေါ့လေဟင်အဲအဲ့ဒီတို့နာမပညာခွာလို့ကြွာသည့်တိုင်အောင်တန်တတိပညာဖြစ်စဉ်ကရှိသေးတယ်ထင်တယ်ဟဲ့တသာဖဲပွားနေတဲ့ဖြစ်စဉ်တန်းကြီးဟုတ်ကလားဗျာအဲအဲ့ဒါပြီးတော့သူ့ဖုံနိုင်နေတောင်ခုနတမုဟဆိုတဲ့အပေါင်းစုဟောဟဲ့ကြည့်နေမှာအပေါင်းစု အဲ့ဒီဒီတန်တတိဖြစ်စဉ်တို့မို့အဲ့ဒီတန်တတိဆိုတဲ့ဖြစ်စဉ်ကြီးကိုမြည်၍အပေါင်းစုဆိုတဲ့သမဝါကြီးဖြစ်နေတယ်ဒီနေ့အဲ့ဒီသမဝါအပေါင်းစုဖြစ်နေရင်အဲ့ဒီအပေါင်းစုကိုမြည်၍တဏ္ဍနမိတ်ခေါ်ပေါ်မလာနိုင်ဘူးလားအဲ့တန်ဌာနပညာလာအောင်ပဲလေးခုလေးခုတာပါတဲ့ပါတဲ့အတိုင်းပြောတာပါဟင်တို့ရွာတဲ့ပါတဲ့ရွာတဲ့ရှိတဲ့အတိုင်းပြောရရင်တော့လေးခုကမှလည်းမထင်ပါဘူးကပါပါဟုတ်ကလားရဲ့ဟင်လေးခုရှိတယ်လေးခုရှိတယ် ဟုတ်ကလားအဲ့တော့တို့တတ္တဝါတူပဲပြောကြပါစို့ဟုတ်ကလားဟင်တတ္တဝါတတ္တဝါတတ္တဝါထဲမှာလဲတို့ဒီဟိုဓာလေးပါးနဲ့တိဖောက်ထားတာပြောတာပေါ့လေဒါကိုဘုဒ္ဓရုပ်ခေါ်ရတာပေါ့ထင်နေရှားရှားကိုမျက်စိနဲ့ကြောင်တောင်မြင်နေတာကိုဒါကိုဘုဒ္ဓရုပ်လို့ပဲဆိုကြစို့ဟုတ်ကလားမျက်စိကြောင်တောင်မမြင်ရပဲစိတ်နဲ့သာမြင်နေစွမ်းရှိတာကိုဥပါဒါရုပ်ထင်တယ်ဟဲ့ဟင်ဟိုသိုးကံကြောင့်ဖြစ်တဲ့ငရဲပြိတ္တာတို့တကယ်တို့ရောဥပါဒါရုပ်လေအဲတို့တို့လိုကြည့်လို့မြင်နိုင်မှာမလား အမြင်နိုင်ဘူးပြီးတော့ကောင်းကံကြောင့်ဖြစ်တဲ့နတ်တိပြမာတွေရောမြင်နိုင်လားဟဲ့မြင်နိုင်ဘူးဟုတ်ကလားအဲ့တော့တို့ဒီထင်ရှားရှားမြင်နေတာတော့လူနဲ့တိရစ္ဆာန်ပဲထင်တယ်ဟုတ်ကလားဟာလူနဲ့တိရစ္ဆာန်ပဲဒါမှခုပဲမြင်နိုင်တယ်ထင်တယ်ဟဲ့အဲ့တော့ဒီလူနဲ့တိရစ္ဆာန်ပဲပြောကြလို့ချင်းလူပဲဖြစ်ဖြစ်တိရစ္ဆာန်ပဲဖြစ်ဖြစ်ဒီဓာလေးပါးနဲ့ဒီဆောက်ထားတာပဲမဟုတ်လားဟုတ်ကလားဟင်တို့ဒီဟိုဖြစ်စဉ်ကြီးကိုတာဏနမိတ်ပေါ်လွင်လာတဲ့စီစီဖြစ်အောင် ဒီဟိုဟိုရုပ်တရုပ်ကလာစီလေးတွေခေါ်တာပေါ့ဗျာမြေမုံလေးတွေလို့ဂျုံမုံလေးတွေလိုဟာမျိုးတွေပေါ့ဟုတ်ကလားအဲဒါဝတ္ထုပထဝီဓာတ်ခေါ်တာမဟုတ်လားသူ့ပေါ်မှာခံထားရတာအဲ့ဒီဂျုံမုံလေးတွေတခါတည်းလေတိုက်တိုင်းလွင့်စင်ပါမသွားအောင်ရေနဲ့လုံးပြီးနေထားသလိုသွေးတို့ချွေးတို့ခြေလေးတွေနဲ့အစီတို့အစီကြီးတို့အစီကဲတို့လားဟဲ့အဲအဲ့ဒီပတ်ဖွဲ့မှုရေတာလည်းပါပေါင်းတော့ဒီအမုံလေးတွေလေတိုက်တိုင်းပါမသွားအောင်လေအခုလူလေးတွေတူတူတိုက်တူဝေးလေးဖြစ်အောင်တယ်လေ ဟင်ပါဖွဲ့ပြီးတော့လေအရင်ပြားလေးနဲ့ဟင်အကျော်လေးဒီနဲ့အတွင်းကအယူလေးဒီအမာကန်ထားလို့ဟုတ်ဟင်ဟင်အဲ့ဒါကြီးရင်လဲရင်ပြက်စီရမယ်ကြီးလဲကြီးထွားစီရံအတွက်အပူကိုအေးဖို့ဆိုလဲရှိရလိမ့်မယ်ထင်တယ်ဟဲ့ဟုတ်ကလားဟင်ဘူဒီနုနုလေးဘာလို့ရင်လာတော့ဆိုဟိုအပူနဲ့အေးနဲ့ဟိုလေတိုက်ပြီးလို့ဆိုဟုတ်ကလားဟဲ့အဲ့တော့တို့အပူကိုအေးဖို့လည်းရှိထင်တယ်ဟဲ့အဲ့ဒီအပူကိုအေးဖို့ကိုခန္ဓာတစ်ခုလုံးကိုဖြန့်နှံပေးမယ် အမှုတ်ဓာတ်လို့ခေါ်တဲ့လေရောမရှိဘူးလားဟဲ့အဲဒီလေးခုနဲ့ဒီဆောက်ထားတာဒါတတ္တဝါပဲမဟုတ်ဘူးလားဒီတတ္တဝါတဲ့မှာမှဟင်တို့ပဲနေတော့ဒီလိုထောင်ထောင်သွားနဲ့လေးဘက်သွားရတော့နှမျိုးကွဲသွားတယ်ဟင်လူကြတော့ထောင်ထောင်သွားနှစ်ဖက်သွားလို့ပြောဆိုပေါ်လေကြံတဲ့ဟာတွေကလေးဘက်သွားကွတ်ထုတ်သွားဟင်အဲ့တော့တို့တို့အဲဟိုတို့လေးဘက်သွားတွေကြတော့ ဘယ်လိုပြောတော့ဟိုမိုးကိုဖီလာကန့်လန့်လို့တွားနေတဲ့အတွက်သူတရိษံလို့တုံသွားဟုတ်ကလားဟင်ဟုတ်ကလားဟောတတဝါဆိုတဲ့နာမပညာထဲမှာတရိษံဆိုတဲ့နာမပညာထပ်တိုးသွားတာတိုးသွားတာဟင်အဲသူသူတခုတည်းပဲလေတတဝါဆိုတဲ့တခုတည်းမှာမှာတရိษံဆိုတာတခုတိုးသွားတာဟုတ်ကလားပြီးတော့အဲ့ဒီအကောင်တွေကမိုးကိုသာကြောပေးသွားတာမဟုတ်ဘူးတဲ့ မက်ဖို့ကိုလည်းသူကဖီလာကန့်လန့်လုပ်ပြီးကျင့်နေတယ်မက်ဖို့ကိုရွက်တိုက်ကျင့်နေတဲ့ကောင်တွေလို့ဆိုဟုတ်ကလားမက်ဖို့ကိုရွက်တိုက်ကျင့်နေတဲ့ဆိုသူတို့ဝိတ္တတိဆောင်လိုပဲပြန်တော့ဟုတ်ကလားဟင်မိုးကိုကြောပေးသွားလို့လေတတိဆောင်ဟင်မိုးကိုဖီလာကန့်လုပ်သွားမှာထားတော့ဖီလာဟုတ်ကလားဒါကမက်တို့ဖိုးတို့နိဗ္ဗာန်တို့အဲ့ဒီရောက်တဲ့အကျင့်တွေကိုဖီလာကန့်လန့်လုပ်ပြီးကြောင်းမြန်အရွက်တိုက်ကျင့်နေလို့လေတတိဆောင်ဟုတ်ကလားဟောပြကြ တတဝါမှာကိုနှစ်မျိုးကွဲသွားတယ်ဟင်တတဝါနဲ့တိဋ္ဌာန်ကအော်တိဋ္ဌာန်တော့အကောင်ဟိုနှစ်ဖက်သွားကြတော့ကြက်တဲ့ဘေးတယ်လောက်မှခဏတော့ငုံနေလောက်မှဟုတ်ကလားလေးဘက်သွားသူအချင်းတူတာတော့မင်းကြောင်နဲ့ကြွက်တဲ့နောက်မှဒီလိုဆင်းခဲ့နာမပညာတိဘလောက်ဖုံးထားတော့တူတမှုမှာအများကြီးထင်တယ်ဟိဟုတ်ကလားဖုံးထားအဲသူတို့နဲ့ဆန့်ကျင်ဘက်ဟာလူထင်တယ်ဟိ ဟင်သွားတော့လေသူတို့နဲ့ဆန့်ကျင်ဘက်ထင်တယ်ဟဲ့ဟင်တို့ဟာဟိုမိုးကိုဥတိုက်သွားတာထင်မိုးဥတိုက်သွားတာကြောပြီးသွားတာမဟုတ်ဖီလာကလာလို့သွားတာမဟုတ်ဟုတ်ကလားဟင်ပြီးတော့တို့ကမက်ဖို့နိဗ္ဗာန်နဲ့လျော်တဲ့အကျင့်ကိုပဲကျင့်ဆန့်ကျင်ပဲကျင့်မကျင့်ဟင်ဖီလာကလာလို့ပြီးမကျင့်ဘူးစားရဲပါတဲ့တိုင်းတော့စားရဲတော့အဲ့လိုပြောတာပဲလေဟင်မက်ဖို့နိဗ္ဗာန်နဲ့ဖီလီကန်ဟောဖီလာကလာကျင့်ကမကျင့်ဘူး ဟုတ်တယ်မို့လားအေးဒီလိုပြောကြတာပါဒီလိုပဲပြောကြပုံပေါ့ဗျာဟင်အာလုတ်ကြရောမဟိုကောဟုတ်နေရတယ်ဟင်ဟင်ဘာမို့လူလိုတုံးလဲအဲ့တော့သူကဘာဖြစ်တော့ဟင်အဲလူနဲ့တရိษံရဲ့လို့ဟောတို့မှာလူဆိုတဲ့တတ္တဝါတွေမှာလူဆိုတဲ့နာမည်တခုတိုးလာတာဟင်အဲ့တော့တတ္တဝါဆိုတဲ့နာမည်တင်ပညာထင်တယ်ဟဲ့ဒါပြီလူဆိုတဲ့နာမည်တင်ပညာငါပညာရှင်တွေ အဲ့ဒီနှစ်ပြညတောင်ပဲအောင်ပဲဗမာလူမျိုးရှမ်းလူမျိုးလာအောင်ပါနာမပညာလာသေးလားအော်ဗမာချင်းတူတာတောင်ယောက်ျားတဲ့မိန်းမတွေလာသေးလားယောက်ျားမိန်းမချင်းတူတာတောင်အညာသူတဲ့အောက်သူတဲ့လောင်းပါခင်ဗျားတို့အာနာမပညာတွေဘယ်လောက်များတော့အများပါဗျာဒီမှာလဲနာမပညာတွေလာအောင်ပါဗျာ ဟုတ်ကလားတကယ်ယောက်ျားချင်းတူတာတော့ကိုဘသူတဲ့မောင်ဘသူတဲ့ဥဘသူတဲ့ထက်လာအောင်မှာထင်တယ်လာပြန်ရောဗျာအဲ့တော့နာမပညာကြီးတဲ့ကိုဘယ်နှထက်လောက်ရှိတော့ဟုတ်ကလားဟင်အဲ့တော့ဒါကိုပဲခင်ဗျားတို့ခွာချကြည့်ပါမအောင်ဟင်ဗမာပြောတာလေးနဲ့ဗမာမကောင်းကြောင်းပြောတာလေးနဲ့ပြင်နေတော့ဟင်တခါတော့ကိုဒေါသကြီးဒီဖတ်ဖတ်တုံးလာမှထင်တယ် ဗမာကဘယ်လိုအမျိုးသားဗမာကဘယ်ဟင်ဆိုတာနဲ့ဆက်ဆက်တုံလို့ခင်ဗျားတို့လည်းဘာဆိုင်လို့ဟုတ်ရာဗမာတွေကောင်းကြောင်းပြောထားလည်းပြုံးစီပြုံးစီဟုတ်ဘာဆိုင်လို့ခင်ဗျားတို့လဲမဆိုင်လာကြည့်ဘာလို့ပြုံးလို့ခင်အာဆွဲဆွဲလုံးဗျာဟင်အဲ့တော့ဒီအဖုံးကျတို့ခွာနိုင်သေးဘူးဟုတ်ကလားဗျတဏ္ဍာမပညာကဟိုတို့ဖုံးထားတာမမြင်အောင် ဟင်အရှိကိုအရှိတိုင်းမမြင်အောင်ဒါတခုဖုံးထားဟင်ဟုတ်ကလားဟိအရှိကိုအရှိတိုင်းမမြင်အောင်ကိုဘသူတဲ့မဘဲဝါတဲ့အဲ့တော့ကိုဘသူကဘယ်လိုသဘောကောင်းနာဘက်နေညနေဆိုပြုံပြုံကြီးနေမှာကိုဘသူလုံးပုံကြီးကတော့ကွာဆိုဟာနာမေဗျာကိုနဲ့ဘာဆိုင်တော့ဆိုင်ပါဘူးဟင်ဟင်ပေါင်းစီကတော့လကားပါပဲကွာတန်ကြီးမရှိပါဘူးငါမကြားကလည်းဝေရပါရလကားပါပဲဆိုပေါက်စီကပြုံး နန္ဒာရောက်မဲ့သလားမဲပါဘူးဗျာဘာဖြစ်လို့တော့လုံးဟာဟုတ်ကလားဗျာပေါ့တင်နေနာမကြဘာမလို့ပြုံနေပြုံမယ်လဲနေဟင်တို့ယောဂီတွေကြတော့ပဲလို့တော့ဘာဖြစ်လို့တော့ဗျာဘာဖြစ်လို့တော့ဗျာသူလဲဟိုပေါ့တင်နေနာမကြကောနာမည်ပဲမဟုတ်ဘူးလားကိုဘယ်သူမှပဲဝါကောဟုတ်နာမည်ချင်းတူနေတာပဲဗျကိုလည်းနာမည်ပဲဒီလည်းနာမည်ပဲဥစ္စာ ကိုကသူ့နာမည်ဘယ်လောက်ပြောပြောကျုပ်ဘူးဟင်ပေါ့တီကြီးကောင်းကြောင်ပြောလို့ကျုပ်လားကျုပ်ပါဗျာဟင်ဟုတ်ကလားဟဲ့ဟင်ဟိုတို့ဟာပေါ့ဂျုံပေါက်စီဂျုံပေါက်စီလူကိုပေါက်စီလို့မဲ့လို့လားပေါက်စီဆိုတဲ့ကောင်ကဆိုဘယ်လိုနေမလို့ဟင်ဘယ်လိုဟုတ်ကလားပေါက်စီဆိုတဲ့ကောင်ကဘယ်လိုအစားမျိုးညာလိုအစားမျိုးနဲ့မကောင်းကြောင်ပြောရင်ဟော အဲပေါက်စီဆိုတဲ့ကောင်ကဘယ်လိုဒေါ်ရာဘက်နှင်းနေဆိုရင်ဟောဟိုဂျုံနဲ့ပေါက်စီပဲခဏလူလည်းပေါက်စီပဲဥစ္စာပေါက်စီပေါက်စီချင်းတို့ပါကွာဘယ်လိုဖုံးတာနဲ့မဖုံးတာတော့ဟင်ဟုတ်ပါဘူးဂျုံပေါက်စီလဲဟိုပညာဖုံးထားတာပဲလူပေါက်စီလဲပညာဖုံးထားတာပဲနာမည်နာမည်ချင်းဥစ္စာဟုတ်ကလားဂျုံပေါက်စီကသူ့ဘယ်လိုပြောပြောတုံ့ဟုတ်ဘူးလူပေါက်စီကြတော့ဟင်ပြုံးလို့ပြုံးမဲ့လို့မဲ့နေလားအာကဲရှုပ်ကိုမီဟိုတော့နောက်မပြောကြတော့နောက်မပြောကြတော့ဟုတ်ကလား ဟင်ဟင်ဟုတ်လားပေါက်သိချင်းတူတောင်ဂျုံပေါက်သိနဲ့လူပေါက်သိအဲ့လိုကွာတယ်ဟင်ဟင်ပညာချင်းတူပြီးတော့ဟုတ်ကလားဗျဂျုံပေါက်သိလည်းပညာပဲလူပေါက်သိလည်းပညာပဲဟုတ်ကလားဟင်အဲ့လောက်ကွာပဲတို့တကားတို့လူမာတောင်မဲ့ခုနပြောတဲ့နာမည်ရင်ကလို့လားဖြစ်စင်တာဟောဟိဖုံးထားတယ်ထင်တယ်ဟင်တို့ဝင်လေကဖြစ်စင်လို့ခေါ်တဲ့ဘဝယုံနာနှစ်ပါးပြီး ထွက်လီပါခဲ့သလား ဒီထွက်လေကဖြစ်ခြင်းဆိုလဲရောဘဝဆိုတဲ့ယုံနာကပါဟောဝင်ကိုပြန်ပါလာသေးလားဝင်ပါလာဘူးဒီလိုဆိုမနေ့ကယုံနာကပါဒီကနေ့ပါသေးလားမပါဘူးဟုတ်ကလားအင်းဒီလိုဒီလိုနဲ့မွေးခင်သားကဖယ်နေသားဖယ်နေသမီးဖြစ်ခဲ့တယ်ဟင်အဲ့ဖယ်နေသားငွေကင်းသားကဖယ်နေသားအတွင်းမှာဝင်လေချိန်မောင်းဘယ်လောက်ရှိတယ်လဲထွက်လေချိန်မောင်းဘယ်လောက်ရှိတော့အဲ့တော့ဘဝချုပ်ပြောက်ပြီးဘယ်လောက်သွားတာရှိတော့ ဟင်ဘဝချုပ်ပြောက်မှုလေဟုတ်ကလားဟိုတို့ပါတော့ကွယ်ဆယ်နှစ်သားဖြစ်တာဟာမွေးကင်းသားပေလို့ဖြစ်တာမွေးကင်းသားမပေဘဲနဲ့ဘယ်တော့မှဆယ်နှစ်သားမဖြစ်နိုင်ဘူးဟုတ်ကလားဟင်ကာလာသားဖြစ်တာဆယ်နှစ်သားပေလို့ဖြစ်တာမပေဖြစ်နိုင်ဘူးဟုတ်ကလားတခုမှမပြဖဲနဲ့တခုဖြေလို့ထုံးတာမရှိဘူးလေဟုတ်ကလားတို့တော့တို့ဒီမွေးကင်းသားကနေပြီး ဆယ်နှစ်သားထီအောင်ကိုဖြစ်တင်တန်းကြီးကတပတ်သေးတယ်ဟဲ့ဟင်အဲ့ဒါရတဲ့တို့ဘယ်လောက်ဖုံးတာဘယ်နှစ်နှစ်ရှိပြီတော့ဖုံးတာဆယ်နှစ်ရှိပြီတဲ့ဟုတ်ဟုတ်ဟုတ်ဘယ်နှစ်နှစ်ရှိပြီတော့ဟိုရောရောတို့ယောဂီတို့ကြတော့အတနဲ့နှာလားအာခုန60ပြောသူကပြောနေဘယ်သူတောင်းတော့အောင်60ဟာဟင်ဟင်ဟင်အဲ့ဒီမှာလဲဖုံးတာတာတို့ဟုတ်ကလားဒီဝင်လေတစ်ချက်ကဖြစ်စဉ်ဆိုတဲ့ဘဝဟာ ဖက်တွေမှာပါမမလာတော့ပဲနဲ့ဒါနဲ့ယောက်ျားတို့ခုရှုခဲ့တဲ့အတိပဲလေတို့အထူးပြောဖို့မှလိုပဲနဲ့ဟုတ်ကလားဟေ့ဟင်ထူးပြောဖို့မှလိုပဲနဲ့တို့တော်လည်းပဲသူ့ဖြစ်တင်တဲ့တစ်ခုနဲ့တစ်ခုကြားကိုဟိုအနော်ကုန်းသွားပို့ရတဲ့ပို့ရတဲ့ဟာမှမရှိပဲနဲ့အနော်ကုန်းပို့ရတဲ့ဟာမျိုးလည်းဟုတ်လို့လားဟဲ့သူကမပို့ပဲနဲ့အပို့လို့ပေးတဲ့ဟာတွေတင်တယ်ဟေ့ဟင်တို့သာလို့တော့ခဏိကမရဏခေါ်တာပေါ့ ဟင်အခိုက်တန်လေးခိုက်တန်လေးနဲ့ပြီးပြီးသွားတာလေဟင်အခိုက်တန်လေးနဲ့ပြီးခန္ဓာလေးနဲ့ပြန်ရှင်းဒီလိုထင်တယ်ဟုတ်ကလားဒီတိုင်းသွားနေတယ်အဲ့တော့ဒီလိုမွေးကင်းသားကနေပြီးနေတိုင်းနေတိုင်းနေတိုင်းနေတိုင်းဟဲ့ဟုတ်ကလားဟေးဟိုဒီဟာတွေကပြီးရှင်းတဲ့ဟာတွေကရှင်းဟုတ်ကလားပြီးတဲ့ဟာတွေကနောက်ပြန်ရှင်းတဲ့ဟာတွေကရှင်းတူထွက်ခဲ့ဟုတ်ကလားပြီးတဲ့ဟာတွေနောက်ပြန်ရှင်းတဲ့ဟာကရှင်းတူထွက်ခဲ့နဲ့ဒီလိုနဲ့10နှစ်ပါဗျာ20ပါဗျာ30ပါဗျာမဖြစ်လာတာမဟုတ်လားမှန်ပါဗျာအဲ့ဒီလိုဖြစ်တင်တန်းကြီးဟာ ဟင်တသာထဲတပင်နဲ့ဖြစ်နေတဲ့အတွက်အဲ့တော့ပြီးပြီးခြားခြားမကြည့်နိုင်တဲ့ယောဂီတွေဟုတ်ကလားဟင်အဲ့ဒီအဖုံးကိုခွာမကြည့်တဲ့ယောဂီတိုင်းဟာဘယ်နဲ့တော့ဒီဖြစ်စဉ်ကလည်းတို့တော့ဖုံးထားတယ်ဖုံးထားပါဗျာဟင်အဲ့တော့အတွင်းမောပရမကိုမြင်နိုင်မှာမလားမမြင်နိုင်ဘူးဟုတ်ကလားဗျာအဲ့ဒီဖြစ်စဉ်ကဟောဟိုအတိတ်ဖြစ်စဉ်နဲ့ပြစ္ဆုတ်ပါနဲ့တပါတဲ့တင်လေဟင်တခါဟိုပြစ္ဆုတ်ပါနဲ့အနာဂတ်ကောဟင် အဲ့တစားတဲ့ဆိုတော့ तू ကအပေါင်းစုကြီးကိုဖြစ်မနေနိုင်ဘူး။အပေါင်းစုကြီးဖြစ်နေနိုင်လေ။ဟုတ်ကလား။အဲအပေါင်းစုဖြစ်နေတဲ့အတွက်အဲတို့ဒီအပေါင်းစုကိုကြော်အောင်အတွင်းသားတွေအောင်နှိုက်ပြီးတော့ချုပ်ပြီးတော့မကြည့်နိုင်တဲ့အတွက်ဒါမှမဟုတ်လည်းတို့ဒီပညာကဖုံးနေ။အဲ့တော့ရှိရှိတိုင်းမသိတဲ့ပုဂ္ဂိုလ်ဒီဟုတ်ကလား။ပြက်နေတာအကောင်းထင်လာတယ်။ဟုတ်ကလား။အပြည့်ချင်းဖက်နေတာကိုအကောင်းလိုပဲထင်နေတယ်။ ဟုတ်ကလားဟိတဲ့တော့တို့ဒီသမုဟာပညာကတော့တို့ဖုံးနေတယ်တဲ့ဟိဒါတဖုံးဟုတ်ကလားအဲ့တော့ဒီဖြစ်စဉ်နဲ့ဟိုဟိုရုပ်ဖြစ်စဉ်နာဖြစ်စဉ်ကြီးပေါ့လေဖြစ်စဉ်ဖြစ်စဉ်ကိုမြည်၍ဟိုရှေ့နောက်ကာလာသုံးပါဆက်ဆံနေတဲ့အတွက်သမုဟာတယ်ဟိအပေါင်းစုကြီးဖြစ်နေတယ်ဟိဟုတ်ကလားအပေါင်းစုကြီးလည်းဖြစ်နေတယ်အဲအဲဒီအပေါင်းစုကိုမြည်၍ တခါကိုတဏ္ဍာနမိတ်ကြီးလည်းပေါ်လာတယ်ထင်တယ်ကြောက်ကြားတဏ္ဍမိမတဏ္ဍစတယ်ပြင်ပေါ်လာတယ်ဟုတ်ကလားဗျာအဲ့တော့ဒါကငါကတော့ဘသူပဲငါကတော့ဘယ်ဝါပဲငါကတော့ယောက်ျားပေါ်ကွာငါကတော့မိန်းမပေါ်ကွာဒီဟာကတော့တို့ဖုံမထားဘူးလားဖုံပါပါဗျာဟင်အဲ့တော့တို့မှာဟိုတရားဝင်ပြောရင်တော့နာမပညာနာမတည်းတင်နေဟင်ပြီးတော့တို့ဖြစ်စဉ်လို့ခေါ်တဲ့ပညာတန်တတိတင်နေဟဲ့ဟုတ်ကလား အဲ့ဒီဖြစ်စဉ်တို့ရဲ့ကာလာသုံးမှမခြားသောအပြင်ဆက်သနေတဲ့အတွက်သမုဟာရောဖြစ်နိုင်မလားဖြစ်ပါဘူးဗျာဒီအဲသူတို့ချင်းချင်းဆက်သနေတဲ့အတွက်ခေါင်းဟာခေါင်းရိပ်တိုင်းကိုဟာကိုရိပ်တိုင်းခြေဟာခြေရိပ်တိုင်းဒီမှာလာပေါ်နေရတာထင်တယ်ဟဲ့ဟင်ဟုတ်ကလားဟဲ့အဲပေါ်နေတယ်အဲ့ဒီပေါ်တဲ့အတိုင်းယောက်ျားတဏမိန်းမတဏယောက်ျားယုတ်မိန်းမယုတ်ရလို့ဟောတာဏနမိတ်လည်းပေါ်လာတယ်ဟုတ်ကလားဗျာအဲ့တော့တို့ဒီသဘောဆိုတဲ့ ဟိုထိတာလေးရဲ့ထိနေပုံထင်တယ်ဟဲ့သိတာလေးရဲ့သိနေပုံထင်တယ်ဟဲ့ဒီထိနေပုံလေးနဲ့သိနေပုံထိနေပုံလေးရဲ့ပေါ်လာလိုက်ကြကြသွားလိုက်သိနေတာတွေကပဲထိမှထပြီးလိုက်ဟုတ်ကလားအဲ့ဒါအထီးပြက်အတိလည်းပြက်ကြသွားတာဟုတ်ကလားအဲဒါကိုဘယ်သူမြင်နိုင်တော့လို့တော့မြင်နိုင်တော့ဘူးလေဟုတ်ကလားဗျာဘာဖြစ်လို့တော့ပညာ၄ခုထပ်ပြီးဖုံးတာတခုတလား၄ခုတလား ၄ခုတက်ဖုံတာဗျာဟင်နည်းနည်းဖုံမှာဟုတ်ဖယ်ဗျာဟင်အဲ့တော့တို့ဒီပညာဖုံးနေသမျှပရမငုံမြဲငုံမယ်နိုင်ဘူးဟုတ်ခလားဟင်ပညာမမြုပ်သမျှပရမဘယ်တော့မှပေါ်နိုင်ဘူးဟုတ်ခလားဟင်ပညာမြုပ်ရင်ပရမပေါ်လာမှာထင်တယ်ဟဲ့ဟင်ပညာမြုပ်ရင်ပေါ်မှာပဲဟုတ်ကလားပညာပေါ်နေတယ်နော် ပရမငုံမြဲငုံနေမယ်ဟုတ်ကလားဗျာဟင်ဒါယောဂီတို့ဒီဟိုပညာတို့ပရမတို့ဒါတော့ကြားဘူးပြီးသားနေမှာဟုတ်ကလားအင်းပညာဆိုဒီမှာခုနကတစ်ခုမှတစ်ခုကွဲကွဲပြားပြားပြအောင်ပြောတာထင်တယ်ဟုတ်ကလားပရမတ်ကတော့ကွဲတယ်လို့ရှိမလားဟဲ့မရှိပါဘူးဗျာဟင်ဖြစ်ပြီးပြက်ခွေလဲဖြစ်ပြီးပြက်တယ် ဟင်အဲကျန်တဲ့ဟိုတို့လူတွေရောကျန်တဲ့တိခါနေလဲဒီလိုပဲထင်တယ်ဟဲ့အဲဒီဘူတယုံမှမဟုတ်ဘူးဥပါဒာယုတ်တွေဟောဖြစ်ပြီးပြက်ဖြစ်ပြက်ဒါတင်ဟဲ့ဖြစ်ပြီးပြက်ဟုတ်ကလားဟင်ဖြစ်ပြီးပြက်မှာပဲဟုတ်ကလားပြက်ပြီးပြန်ဖြစ်နေတာပဲဖြစ်ပြီးပြန်ပြက်နေပါပဲအစဉ်တိုက်သွားနေမှာပဲဟုတ်ကလားဟင်ပြီးတော့ယုတ်ပြီးဖောက်ပြန်တော့သဘောဟုတ်ကလားဟင်ယောယောဂီတို့ယုတ်မှဖောက်ပြန်သလားဟုတ်ပါဘူးဗျာတန်တဲ့လူမျိုးတွေပေါ့ ဟုတ်ကလားယောဂီတို့ဗုဒ္ဓဘာသာတွင် ဖောက်ပြန်မလားကျန်တဲ့ဘာသာတွေရောယုတ်ဒီဖောက်ပြန်တော့တဘောလေပရမကတော့မျက်နှာဘယ်သူမှလိုက်ဘူးဟင်ယုတ်ပရမကလည်းယုတ်ပရမအတိုင်းဘယ်သူယုတ်ဖြစ်ဖြစ်ဖောက်ပြန်ဟဲ့ယုတ်ဒီတော့ဖောက်ပြန်တော့တဘောဟုတ်ပါကြီးကိုဟုတ်ကလားဘယ်သူမျက်နှာလိုက်နေတယ်တော့ဟုတ်ကလားရဲ့အဲယုတ်ဒီဖောက်ပြန်တော့တဘောဗျာအဲ့တော့တို့လူတွေမူလားတိရစ္ဆာန်တွေပေါ့ဖောက်ပြန်တာပါဗျာသူ့ကမျက်နှာလိုက်ဘူးထင်တယ် အဲ့တော့တို့ဘူတာယုတ်မှာလားဥပါဒာယုတ်ဒီကောဥပါဒာယုတ်လဲဥပါဒာယုတ်လိုက်ဖောက်ပြန်လားဖောက်ပြန်မှာပဲအဲ့ယုတ်ကဖောက်ပြန်တာတော့သဘောဟိုဗျာဟင်ဟင်ဘသူမှမျက်နှာမလိုက်တော့သူ့ကိုပရမလို့တုံးဟုတ်ကဲ့ဟင်ဘသူမှမျက်နှာမလိုက်ဘူးငွေထိုးလို့ဟောအာနာနဲ့လွှမ်းမိုးမယ်ဘယ်လိုလုပ်လို့မရနိုင်ရုပ်သီးဖောက်ပြန်တော့တဘောပဲဟုတ်ကလားဟင်နံသီးတာတော့တဘောကဟော နာမည်သိတာတော့တော့ယောဂီတို့မှသိတတ်သလားမဟုတ်ပါဘူးဗျာဟင်လူမျိုးပေါင်းစုံဘာသာပေါင်းစုံတတ္တဝါပေါင်းစုံအကုန်နာမနာသိတတ်တဲ့သဘောကြည့်တဲ့ပဲအာယုံကိုခံစားရတဲ့သဘောထင်တယ်ဟဲ့သိတတ်တဲ့သဘောကြည့်တယ်ဟင်ဘာလို့ယောဂီတို့မှတိုးသိတာပူသိတာလားအတိဟာအတိပဲဟုတ်ကလားဟင်ဟုတ်ကလားဟင်အဲ့တော့ဘုသူမျက်နှာလိုက်တော့ဟဲ့ဟင်နာမည်သိတတ်တဲ့သဘောကို အာယုံကိုကြံစိတ်တတ်သောသဘောဟုတ်ကလားအာယုံကိုမျိုးကိုင်ပေးတတ်သောသဘောဟုတ်ကလားအဲ့ဒါသိသွားတွေကစကားပြောနေတာပါပဲပြောရလို့ရှိခွက်တော့သိသွားလေးပဲတွေ့ပါလိမ့်ဟင်အဲ့တော့သိသွားလေးဒါလေးကလည်းဘယ်တတဝါဖြစ်ဖြစ်ဘယ်ဘုံမာနေနေဘယ်လိုနဲ့ကြုံကြုံသူအတိဟာတိပဲဟုတ်ကလားအဲ့တော့သူကလည်းဘု து မမျက်နှာမလိုက်လို့သူလည်းပရမတ်ကိုသုံးပါဗျာဟင် ဟုတ်ကလားပရမပရမဆိုတာမဖောက်ပြန်တာပြောတာဘယ်ဘက်မှမျက်နှာမလိုက်တာကိုမဖောက်ပြန်တာပြောတာဟုတ်လားယုတ်ကြီးဖောက်ပြန်တာတော့သဘောအဲ့ဒီဖောက်ပြန်တဲ့သဘောဒီဘသူမှမျက်နှာမလိုက်တာကိုမဖောက်ပြန်ဘူးလို့ပြန်သုံးပြန်ဟုတ်ကလားဟိဟိဟိုတရားသူကြီးနဲ့ပြောရင်ဟိုဟိုတားလူသားမှုမှုတမျိုးသူမဖြစ်ပါဘူးလူသားမှုကလူသားမှုတိုင်းဖြစ်သွားလိမ့်မယ်ထင်တယ်ဟုတ်ကလားဟိအဲ့ဒီသဘောပေါ့ဟိုခုံတမာတိလူကြီးဒီဘယ်ဘက်မှမျက်နှာမလိုက်ဘူးတရေလူဘက်လည်းမလိုက်ဘူးတရေခံဘက်လည်းမလိုက်ဘူးသူတို့ထင်တယ်ဟိ ပြီးတော့ကြောသားလည်းမခွဲဘူးရှင်သားလည်းမခွဲဘူးဟုတ်ခလားအဲ့ဒီပုဂ္ဂိုလ်ကိုခုံသမာဓိလူကြီးလို့ပြောတယ်လို့ပဲဒီမှာလည်းယုတ်တိဖောက်ပြန်တော့တဘောဘသူယုတ်မှညာဘူးညာပါမလားလို့ဟေ့နံဒီတိတာတော့တဘောဘသူမှညာဘူးဘသူနံဖြစ်ဖြစ်ပြီးဟာကြီးတယ်ဗျာဟုတ်ခလားတိဋ္ဌံမှာရှိတဲ့နံကလည်းပြီးတာဗျာတို့မှပြီးတာမှလို့ဟုတ်ခလားအဲ့ဒါကိုတော့ပရမလို့သုံးပါဗျာ ဟင်သဘောပေါက်ပလားဟိအဲ့တော့တို့ဒီပညာပေါ်နေသမျှပရမမြုပ်မယ်မြုပ်မြတ်မြုပ်နေမယ်ဟုတ်ကလားပရမမြုပ်နေသမျှယောဂီတို့အရှိအရှိတိုင်းမမြင်နိုင်ဘူးဟင်မမြင်နိုင်ရင်တော့ဘယ်နဲ့တော့ဟိမိုးကုတ်မှာဗရမ ्या ရှိတယ်တော့လူတိုင်းသိတာပဲဟင်လူချင်းဗရမ ्या လူချင်းသူဟောရှိမှာပဲဟင် အဲ့တော့တို့ဒီဘက်တရားဟောကြောက်သူရောမထွက်ဘူးလားဟာကြောက်သူလည်းထွက်တာပဲဟုတ်ကဲ့တို့တော့ကြောက်ရှိတဲ့နေရာကြောက်တည်နေတဲ့နေရာတွေမတူးနိုင်ကြအဲ့ဒီဗရမရမလားမရနိုင်ဘူးဗျာဟုတ်ကလားဘာဖြစ်လို့တော့ဗရမရကသူ့ရှိနေတာမှလို့ညီဖုံးထားဟင်ဟင်အဲသူ့ပေါ်ဖုံးထားတဲ့ညီကိုဟင်ဖော်နိုင်မှဗရမရတွေ့မှာတို့ပညာနဲ့ဗရမလည်းဒီတိုင်းပဲထင်တယ်ဟဲ့ အဲ့တော့ယောဂီတို့အာထုခါဘာကပြောတယ်လားဟင်ဟိုဝင်နေထွက်တယ်မှခိုင်းတယ်လားအဲ့တော့ဝင်တယ်ထွက်တယ်အဲ့ဒီမှာအပြင်ကဟိုပွားပို့မှုဆိုတတိမပါဘူးလားဒါကိုတို့ကတော့အပြင်ပွားပို့မှုလို့သုံးလိုက်ကြလေဟိုဝင်လေလေးဝင်လာတဲ့ဝင်တယ်ဟုတ်ကလားဝင်သားကဝင်ဆုံးလေးကိုမပြတ်ထင်ဘူးတကယ်ဝင်ဆုံးတော့ထွက်လေလေးပြန်ထွက်သွားပြန်တယ်အဲ့တော့လေ ထွက်လေလေးစားတာဆုံးကိုတတိလေးကဟင်ဘေးကနေထိမ့်ပြီးထွက်တယ်ဒါတော့ပွားဖို့မှုထင်တယ်ဟဲ့ဟင်ပွားဖို့မှုပွားဖို့မှုဘယ်တိပွားဖို့မောနိဗ္ဗာန်တိသူပွားဖို့အောင်ဟင်တရွင်းနဲ့ပြောလို့ရှိရင်တော့ဗရမညာရှိတဲ့နေရာရောက်အောင်ကိုဒီတရွင်းငမ်းပြသွားရလိမ့်မယ်ဟင်သူကအပြင်တတိလို့တို့ဒီလိုတုံးနေတယ်ဟဲ့ပြီးတော့တခါတို့ဝင်းဘယ်လိုနေတယ်လဲဖက်ဘယ်လိုနေတယ်လဲဆိုတာကို ဒီနာရီမတကလေးကပ်ပြီးတော့အာယုံပြုတ်နေတဲ့အတွင်းတတိလေးမရှိနိုင်ဘူးလားသူ့ကြတော့အောင်းမေးတတိလေဟုတ်ကလားအောင်းမေးတတိကဟင်းဘယ်လိုနေတယ်လဲထပ်ဘယ်လိုနေတယ်လဲပါလားဟဲ့ဒါလေးလေတို့အဲတို့ကပေးခဲ့တဲ့ဥပမာကမစားဘူးတဲ့အစာစားတော့ကထားတဲ့တတိမျိုးလို့ဟင်ဟိုမစားဘူးတဲ့အစာစားတော့ကဘယ်နဲ့တော့အမှုမဲ့မှမဲ့စားတာလားခင်ရင်စိတ်ကလေးနဲ့အောင်မေစိတ်ခင်ရင်စိတ်အတူတူပဲ အဲ့ဒါအတွင်းတတိလေနှမျိုးရှိတယ်ဟဲ့ဟင်ပွားပုံမှုတတိအပြင်ကထင်တယ်ဟဲ့ဟုတ်ကလားအောင်မေမှုတတိအတွင်းကထင်တယ်ဟဲ့အဲ့ဒီနှစ်ခုရှိတယ်တဲ့ဒီကဝင်တယ်ထွက်တယ်ဝင်တယ်ဒါပညာနှုတ်ပြနေတာဒီလိုလိုဟိုတခြားတွေးတာအောင်မလားအတွေးနဲ့ပညာဝင်နေမှာအောင်မလားဒါအတိအတိလောက်ကိုလိုက်ပြေးနိုင်သေးလားဒီလိုအပြင်းနဲ့ကောပညာဝင်နိုင်သေးလားဒါရင်ဒီပွားပုံမှုက ဟိုတို့ပြညတ်ကိုမြုပ်ပေးနေတာထင်တယ်ဟဲ့ဟုတ်ကလားဝင်ဘယ်လိုနေလဲထပ်ဘယ်လိုနေလဲဒါလေးအာယုံကြောင်းညာဆိုင်ပြီးတော့ဟင်ခင်ကြီးနေရာလေးပါလာဟဲ့ဒါလေးကပရမတ်ကိုသူဖော်ထုတ်ပေးနေတယ်ဓာတုစပြီးပြီးတော့လည်းဒီလိုပြောခဲ့တာပါခုမှပြောတဲ့စကားမဟုတ်ပါဘူးဟုတ်ကလားသူပရမတ်ဖော်ထုတ်ပေးနေတယ်အဲ့တော့သူတို့ဘာတော့များအင်းတုံးရဲ့တပတ်လောက်ဆိုရင်တော့ကြောက်ဖြုံးလေးတော့ရတာတယ် ဝင်းအေးအေးလေးနှွေးနှွေးလေးဒီလောက်တော့သိတယ်မှန်ပါဗျာဟာကြောက်ဖြုံးလောက်တော့ထွက်လာဟေးဟေးဖြုံးထွက်လာရင်တော့အဲထဲမှာစိတ်ရှိနိုင်တယ်ကြောက်ဖြုံးသောယောဂီတို့တွေ့ပြီဟုတ်ကဲ့ဟေးဒီအနေအေးနှွေးဒါလေးအောင်းမိမှုတတိရှိရှိတော့နောက်တော့အေးတာလေးကိုအေးယုံနေလားလှုပ်ခလှုပ်တယ်ဒါဆိုဒီအေးတာဒီအဆိုင်ခဲမဟုတ်ဘူးလို့ပြောတာတယ်ဟေး အဆိုင်ကဲလုံးတရားမဟုတ်ဘူးလို့ပြောတာတယ်လှုပ်လှုပ်ဆိုတဲ့ကမှန်ပါဗျာဟင်ဒါမို့တီးနေတာလားပြက်နေတာလားပြက်နေတယ်လို့သူပြောနေတယ်လှုပ်လှုပ်ဆိုတဲ့ကအောင်မရာကြောက်လောက်တော့ထွက်တယ်ပြုံးနေတော့နည်းနည်းပါတယ်ဟင်ဒါတွေသွားအောင်တရားလောက်တော့ရမှာပေါ့ဟုတ်ပြီဟင်တရင်လာများထိတ်ဒီလောက်ကောပေါ်ပါလားဟုတ်ကလားဟဲ့တော့မအာ တို့ကြောက်ဘူးသမားတွေမညံ့ညာဘူးဟဲ့ဟာဒီလောက်တော့ပေါ်ပဲဟင်ဒါကြတဲ့အဲ့ဒါလေးမှန်ရင်မှန်ရင်လည်းအေးလုံးလုံးနွေးလုံးလုံးဒါအောင်မိအားကြောင့်ပေါ်တာတယ်ဟဲ့အတွင်းကပရမတ်ဖို့ထုတ်ပြီးတာပရမတ်ဖို့ထုတ်ပြီးဟင်ဘုဘကဝင်နေထွက်တယ်ဝင်နေထွက်တယ်ဟုတ်ကလားဒါကပညာမြုပ်တာပြင်နေတာဟုတ်ကလားပညာငုံမှာပရမတ်ပေါ်ရမှာဟုတ်အဲဒီဒီပညာပေါ်နေကြပဲပေပရမတ်ဟင်အတွင်းကဟာတွေဘယ်လိုလွတ်လာနေမှာလဲတော့ဟုတ်ကလားဟင်ဒါယောဂီတို့ရှုွက်ထဲနဲ့ပြောတာပဲလေ ဟင်ယောဂီတို့လုံနေတာနဲ့ပြောတာပဲလေမှန်ပါဗျာဟုတ်ကလားဟေးအဲ့တော့ဒါလေးမှရင်မှရင်နဲ့တို့ဘဝင်းကငြိမ်စိတ်ကထိုင်ကြပါဘဝင်းငြိမ်စိတ်ထိုင်ကြမှာပေါ့ဘဝင်းမငြိမ်စိတ်ထိုင်ကြဘူးပေါ့ဟုတ်ကလားဟင်အဲ့တော့ဘဝင်းပါလို့ငြိမ်တော့မတွေးပြတော့လို့ဘဝင်းပါလို့ငြိမ်တော့မပြေးပြတော့လို့ဟုတ်ကလားဟေးဒါကြောင့်ဘဝင်းငြိမ်တာပဲဟုတ်ကလားဟင်အဲ့တော့ဘာလို့မတော်မတွေးပြမပြေးပြတော့ဆိုအပြင်က ဟိုဝင်တယ်ထွက်တယ်နဲ့တခြားပညာဝင်ခွင့်မရအောင်ကိုသူကစောက်အောင်မှနေတာတင်လေဝင်ပြီးထွက်ထွက်ပြီးဝင်ဒီဟာလဲဟိုအဝင်သားကဝင်ဆုံးဝင်တယ်အဲဝင်ဝင်မမမဆုံးသေးဘူးထွက်ကပြန်စားပြီးတင်နေထွက်တယ်သူပြန်လာပြန်ပြီအဲပြန်သားလို့တခါထွက်မှဆုံးသေးဝင်တယ်သူလိုက်နေတို့တော့ငငယ်တော့ငါပြောရရင်တော့အိမ်အိမ်ဓမြတိုက်တယ်လို့ပေါ့ဗျာဓမြတိုက်တော့အပြင်ကဟိုစီးဆောင်လာတာလည်းရှိတယ်နေအဲအတွင်းကအိမ်တက်ပြီးတော့ရှားရတာဟောရှိတယ် အဲ့တော့ပြင်ငါဆောင်တဲ့ဟိုဓမြကအောနေရတာမဆိုင်သူမကန့်နဲ့မဆိုင်သူမကန့်နဲ့လေဟုတ်ကလားဟင်ဟင်ဒီကြားတဲ့ဟိုဘာတော့ပြောတတ်တဲ့ဓမြလာသေးရဲ့ဟင်မင်းတို့မိန်းမတွေမဟုတ်ဆုံးမဖြစ်ကုန်မယ်ဆိုတာပါသေးမဆိုင်သူမကန့်နဲ့တွေမကောင်းဘယ်လိုလဲဟုတ်ကလားမကရဲ့ဟောတာတဲ့ဝင်နေထွက်တယ်ဟောမကရဲ့ ဟုတ်ကလားအော်ရလားတိုးတိုးလာကြကြလားအော်ဟုတ်ကလားဘယ်လိုဟိုကဟိုဘယ်လိုဟိုချောင်းနေရထင်ကြဗျဟင်ဟုတ်ကလားဟိုရွာကလူကဘယ်နဲ့တော့လိပေးလားအင်းဒီကအော်တာအော်နေတာမကကြနဲ့နော်အိတ်ချင်တာနီးနဲ့မကိုက်ကြတဲ့တော့ ဟိုဗျာဟိုအော်တာအော်တယ်ကသူကတောင်းဝေးရတော့အော်တာဟိုဗျာဟေးအဲ့တော့ဟိုဘယ်လိုဘာလို့မြောင်းဟုတ်ဟုတ်လို့လားဗျာတို့ကတော့ဟိုအိတ်ချင်နာကြီးနဲ့ကြားတော့ပါဗျာဟင်ဟင်အဲ့တော့အိတ်ချင်နာကြီးနဲ့ဆိုတော့ရွာသားကဟင်ရွာသားတဲ့ပိုင်းနာကြီးရှိတယ်ဗျအဲ့ဒါအားဒီတမအိတ်ချင်ပဲ ဘယ်တယ်ဟင်ဟင်ပုဂ္ဂလာဗျာအာဆရာအပြင်စည်းဆောင်ကောင်းပါဗျာအပြင်စည်းဆောင်မကောင်းရင်အိမ်မော်ကလူပါပေးရလိမ့်မယ်ဟုတ်ဟုတ်ဗျာဒီပြည်သူတွေကဘယ်လောက်ကောင်းလို့အိမ်မော်သူမနောအော်နေတယ်ဟင်အမရဘူးအဲ့လောက်ဟုတ်အဲသူသူကမဆိုင်သူမကတ်နဲ့အော်နေတယ်လို့ကိုဝင်တယ်ထွက်တယ်ဟုတ်ကလားဝင်ပရမတ်ကို ဟင်ဘောအောင်လို့ဝင်ပညာနဲ့ခြင်ထားတာထင်တယ်ဟင်ဝင်ပရမဘောအောင်လို့ဝင်ပညာနဲ့ထွက်ပရမဘောအောင်လို့ထွက်ပညာနဲ့ခြင်ထားတာဟုတ်ကလားဟင်သူအားကောင်းမှဟိုကခုနပဝင်ရင်စိတ်ထိုင်ကြပါလားမှာဘောဟင်ဒါမှလည်းအတွင်းလူကတိတ္တာရောဟိုအိုးရောခွက်ရောအကုန်လုံးလှန်လို့ရှာလို့ရမှာပေါ့ဟုတ်ကလားအဲ့တော့ဒီပွားဖို့တတိနဲ့ အောင်မေတတိဒီနှစ်ခုဟာအဆက်ကရှိနေတယ်လေရှိပါတယ်ခင်ဗျာအရေးပေါ်ကြီးတယ်လေရှိပါတယ်ခင်ဗျာဟုတ်ကလားအဲဒီအပြင်ကပွားဖို့တတိအာကောင်းတော့ဒီကဘဝင်ရင်စိတ်ထိုင်ကြတာမှာအဲ့တော့စိတ်ထိုင်မကြသေးဘူးဆိုရင်ဘာဖြစ်နေလို့တော့ဘာလို့မငြိမ်တာတော့အဲဟုတ်ဟင်အိတ်ချင်းဆုံးမအိမ်မုံဆုံးမကြီးနဲ့អော်နေလို့ဟင်ဟာဘသူစီဆောင်တော့ဟင် ဟင်အိမ်ရှင်းစီးတဲ့လုတ်ကြရောမယ်ဓမြစီးများအိမ်ရှင်းစီးတဲ့ခင်ဗျာအာဟင်လုတ်ကြရောမယ်အဲ့တော့ဟိုကဟိုဒီကအော်ပေးသလောက်ဟိုကဘဝင်ရင်စိတ်ထိုင်ကြအောင်ပါကိုဟင်ဟိုမတွေးတာမပြေးတာမှဒီဘဝင်ရင်မှာပေါ့ဒါမှလည်းကောင်းလည်းအေးမှာပေါ့ဒါမှလည်းစိတ်ထိုင်ကြမှာပေါ့ဟုတ်ကလားဟင်စိတ်ထိုင်ကြမှာလေအပြင်ကအဲပွားစီပွားစီနဲ့ဟိုဟိုနာကတွတ်တွတ်တွတ်နဲ့ ရွာသားတွေအဲ့လိုကိုဘာသာမှမကြားမှလဲအိမ်ထဲကလူကစိတ်ချလက်ချလှန်လှော့စာလို့ရမှာပေါ့ဟင်အော်အော်မေတတိဟာလေအဲ့ဒီကံမစားလို့ရမယ်ဟုတ်ကလားဗျာအဲ့တော့ဒီအတွင်းကအော်မေတတိစိတ်ချလက်ချရှာခွင့်ရအောင်ဟာအပြင်ကစီးထောင်းကဟုတ်ကလားအလွန်အရေးကြီးသူ့အရေးကြီးဆုံးဟုတ်ကလားသူ့မီး၍ရှိသမျှဟိုဘာပေါ့လေဒီဓမြစီဝါဖြစ်ဖို့လေဟင် အပြင်စီကောင်းအသက်ပဲထင်တယ်ပြီးတော့ဒီရှိသမျှဟိုအတွင်းတိုက်ခိုက်နေတာရောအပြင်တိုက်ခိုက်နေတာတွေရောယရနာရဖို့ရာရောပစ္စည်းရဖို့ရာရောဒါလည်းအပြင်မင်းနေရတာထင်တယ်ဟင်အဲအပြင်ကလုံချုံလုံလုံချုံချုံဖောက်ဆောင်နိုင်မှဒီအတွင်းကစိတ်ချလက်ချကြလို့ရမှာပေါ့ဟုတ်ကလားဟင်အဲအပြင်ကမှဟိုခုနတော့ဟိုစိတ်ချလက်ချဟိုဟင်ပြီးကမလုံလို့ရှိရင်ဟိုရွာ ဟင်ဟိုနာရွာသူရွာသားတွေကဟိုနာကတွတ်တွတ်ဒီနာတွတ်တွတ်ဟိုနာဘယ်လိုသူအတွင်းကလူကဘယ်လိုလုပ်သိချလိုက်တာဖြစ်မှာလဲဟင်ကြာလို့ပါကြာနေရဟဲ့ဟောဘယ်ချင်းများကဟင်တက်ဖန်ပေါ်မှာပါလေဘယ်ချင်းများဟိုလာပြီးဟိုနှာနဲ့ပြစ်လိုက်မှာပါလေဓာတ်နဲ့ပြစ်လိုက်မှာပါလေတတိနေနေမှာပေါ့ဟုတ်ကလားဗျာအဲ့တော့ဟောစိတ်ထိုင်ခေါင်းအေးလို့စိတ်ထိုင်ကြဟုတ်ကလားအပြင်စီးတော့ကောင်းလေအဲ့ဒါဘဝငြိမ်းမှခုနအေးလှုပ်လှုပ်တယ်မကတော့ဘူး ဟုတ်ကလားတဏ္ဍနမိတ်ကလေးပေါ်အောင်မှာတင်ဟဲ့ပေါ်မယ်ဟင်ဟင်စိတ်စီလုံးရေးစီလုံးတလို့တင်တယ်ဟဲ့ဟင်စိတ်ကဟိုအာယုံနောက်ဘာရင်ပါတလို့ပဲတင်တယ်ဟဲ့ပေါ်နေမယ်ဟုတ်ကလားဟဲ့ဒီလောက်ဆိုရင်တော့ထောင်ကြောက်လောက်တော့จิตတယ်တင်တယ်ဟဲ့ရာကြောက်တော့ကာဟုတ်ဟင်ဟုတ်ကဲ့ကြောက်ဖြုံးနေတော့ပါတယ်ဟဲ့ဒီလောက်တော့ဖြစ်နေလေ ဒီမှာဒီမယ်ရှိပါသေးဟုတ်ကလားဒါတို့တမာရင်းနမိတ်ပေါ်တဲ့စီတီပြောတာတယ်နမိတ်ဆိုတာအရေးပဲမဟုတ်လားအရေးကောပညာပဲမဟုတ်ဘူးလားဟုတ်ကလားတို့စာလို့တော့ပညာစာနမိတ်လို့ခေါ်တယ်သူပညာပဲအဲ့တော့တို့မှာဟိုကြည့်လိုက်လို့ရှိရင်ဝင်းတယ်နာမည်ထင်တယ်ထွက်တယ်ဟာတော့နာမည်ဒီမှာလည်းပညာတစ်ခုရှိတယ်ဝိညာဉ်ထွက်တယ်ခင်ဗျားတို့ဗမာတွေမို့ပြောတာဟုတ်ကလား အိန္ဒိယပြည်လည်းဒီနှာခေါင်းနဲ့ယူတာသူတို့ဒီလိုပြောမှမထင်ဘူးအိန္ဒိယဘာသာနဲ့ပြောလိမ့်မယ်ထင်တယ်တရုတ်ပြည်သွားတော့ဟောအဲသူတို့လည်းဒီနှာခေါင်းနဲ့ပဲယူတာပါပဲတို့တော့ပြောချင်းတူပါမလားသဘောချင်းကြတော့တူတူပဲဒီနှာခေါင်းနဲ့အတူတူပဲဟုတ်ကလားဟင်ဟိုတရုတ်ပြည်ကနှာခေါင်းကတမျိုးမရှိဟုတ်ကလားဟိုအင်္ဂါကနှာခေါင်းကတမျိုးမရှိအမေရိကန်ကနှာခေါင်းကတမျိုးမရှိဒါပဲတို့တော့ပြောချင်းကြတော့တူနိုင်ဘူး သူပင်ကိတာနဲ့သူပြောကြမှာပေါ့ဟုတ်ကလားအဲ့တော့ဝင်တယ်ထွက်တယ်ဒါနာနာနာမည်တင်မရှိပါသေးတယ်ဟင်တော်ပလာတင်တော့ဟုတ်ကလားအဲ့တော့ဝင်မှတော့ဟောအဲအတွင်သားလေးကြည့်တာနော်ဖွာဖွာဖွာရေးရေးရေးဝင်လေဆုံးတာနဲ့ထွက်လေကပြန်စားဗျာဟင်ထွက်လေဆုံးတာနဲ့ဝင်လေပြန်စားဗျာသူဖြစ်စဉ်ကြီးရာဟောဘယ်နာမလားအပြတ်တော့ရှိလို့လေဆိုင်တန်တတိယဟောဒီမှာဖုံးလားမနေဘူးလားဖုံးပါ ဟုတ်ကလားဟင်ဘိုးရွာထဲနေပြောမနေနဲ့လေနှာခေါင်းနဲ့ကြံကြည့်ကြအောင်လေဟာဒီမှာလေးရှိတယ်ဟုတ်ကလားဗျာဟင်ဖြည်းဖြည်းကြီးလေအဲ့တော့ဒီအဲဝင်လာကြည့်လိုက်ကြည့်လိုက်ထွက်ထားကြည့်လိုက်ကြည့်လိုက်ဒါတွေကဘဝရေးဘဝရေးနဲ့ဟင်သူ့အကုန်လုံးဘယ်နာကြည့်လိုက်သိစီလုံးတယ်လို့သူ့ဖြစ်ခြင်းဟာလည်းတစားတက်တပြင်းနဲ့တင်တယ်ဟဲ့ဒီလိုဆိုတမှုဟာဟောအပေါင်းစုဆိုတာလေသူလည်းကာလာသုံးပါးဆက်ဆက်မရှိပဲတင်တယ်ဟဲ့ တပြင်းနဲ့တစ်ပါတည်းပဲထင်တယ်ဟဲ့အရှိနေတာပဲဟုတ်ကလားဗျာအဲ့ဒီကနေပြီးတို့ဒီဝင်လေထွက်လေလေးကိုခုနကတို့အတွင်းရှားဖွေရေးကောင်းတယ်လို့လေကောင်းမေအာကောင်းမလို့တဏ္ဍာနမိတ်ကလေးပေါ်လာလို့တင်တယ်ဒီတဏ္ဍာနမိတ်ကိုဖြစ်စေအပေါင်းအစုနောက်ကြောင့်ဖြစ်တဲ့တဏ္ဍာနမိတ်တင်တယ်ဟဲ့သူ့ပညာသာနမိတ်ပြောတာမဟုတ်လားဟုတ်ကလားသူလည်းပညာပဲရှိသေးတယ်ဟုတ်ကလားဟင် အဲ့ဒါကဲတို့ခုတော့ဒီလောက်ရှုတာတောင်ပညာကကြော်ဗလားကြော်သေးဘူးကြော်သေးဘူးဟုတ်ကလားတို့တော့ပညာတစ်ခုတစ်ခုမှလည်းပရမတ်တစ်ခုတစ်ခုရှိတယ်ဟုတ်ကဲ့အဲ့ဒါတဏ္ဍာနယ်ကလေးအလုံးလေးပေါ်လဲအလုံးလေးအောင်ပါသူ့တဘာဝပညာဟောတဘာဝဆိုတာပရမတ်ရှိနေနော်ထိတာလေးရထိနေပုံတိတာလေးရတိနေပုံပရမတ်ရှိဟုတ်ကလားဒီတဏ္ဍာနယ်မိတ်အောင်မှာရှိတယ်ဟုတ်ကလားဒီပြင်ပညာနယ်မိတ်အောင်မှာရှိတယ် ဟုတ်ကလားဟင်ဘဝရိပ်နဲ့ဆိုတော့ဖြစ်စဉ်လေးပေါ်မှာရှိတယ်ဟဲ့ဟင်ဒီပညာမှာလည်းဟိုအပြောတစ်ခုမှာသဘောတစ်ခုရှိတာပဲအဲ့တော့ဘဝရိပ်ဆိုတဲ့ဖြစ်ပြမဟုတ်ဘူးလားအဲ့ဒီမှာလားထိဖြစ်ပြတိဖြစ်ပြမရှိနိုင်ဘူးဟာဒီမှာလည်းရှိတာပဲဟုတ်ကလားဟင်ရှိနေတာပဲဟုတ်ကလားဗျာအဲ့တော့တို့ဒီတဏ္ဏနမိတ်ဝင်လေထွက်လေရဲ့တဏ္ဏနမိတ်သိစည်းလုံးရင်းစည်းလုံးနဲ့အတိုင်းဟုတ်ကလားဗျာ ဟင်အာယုံနောက်ပါရင်ပါတဲ့အတိုင်းပြီးတော့စိတ်ကြည်လင်ရင်ကြည်လင်တဲ့အတိုင်းထင်တာစိတ်နောက်ရင်နောက်တဲ့အတိုင်းထင်အယောင်ငါပြနေပြနေတဲ့အယောင်တွေယောဂီတို့စိတ်ကိုသူပြောပြဟင်ဟိုတို့အဲနမိတ်ယောင်ကမင်းကြီးကြီးဆိုရင်အဲ့ဒါအဲ့ဒီနမိတ်ကယောဂီကိုပြန်ပြောတာခဏစိတ်ဟင်ကိရိတာနဲ့မစင်လေးပါကိရိတာနဲ့ကိရိတာရောနေတယ်ယောဂီခဏစိတ်ကိရိတာရောနေတယ်နဲ့အဲ့ဒီညူတူတူကြီးကပြောနေတယ်ဟင်ဟင်ဟိုတို့က ကိရိတာနဲ့ဝိရုစိတ်ဖြူဖြူတလောက်ထင်တယ်ဟဲ့ပြီးတော့တဏ္ဍာနမိတ်ကြီးကြီးလိုက်တော့အရှိကြီးဆိုလို့ရှင်ယောဂီခမအာယုံတော့ခမစိတ်အာယုံနောက်လိုက်နေတယ်အာယုံနောက်လိုက်နေတယ်နဲ့အဲ့ဒီနမိတ်ကယောဂီကိုပြန်ပြောနေတယ်။ဟောင်းပေါ်နေတာမှန်တယ်များယောဂီတို့ရဲ့စိတ်ရဲ့တဏ္ဍာကိုလာပြနေတာ။အဲပေါ်နေတာမှန်တယ်များယောဂီတို့ရုပ်ဖောက်ပြန်မှုကိုပြနေတယ်။ဟုတ်ကလားဗျာ။ပြနေတယ်ပြချက်လေ။ဟိုတို့ကျွာတယ်ပြောပြောလို့ရှင်တော့ဟင်ဆက်တခုပေါ့ဗျာ။ သွေးမူကားတစ်ခုပေါ့ဗျာကြည့်လိုက်လို့ဒိုင်ခွက်ကိုကြည့်လိုက်လို့အချက်ပြသည်ဒီဆက်ဘာဘယ်လိုလုပ်နေပါလဲပြောနာမဟုတ်လားဟင်ဟင်ဟိုစီနဲ့ပြောရင်လေဟိုစီသားဟိုစီဘလောက်ကြာမှသေးတယ်ဘယ်နှမိုင်နှုံးနဲ့ပြေးနေပါတယ်ဆိုဒိုင်ခွက်ကပြောနေတယ်ဟုတ်ကလားဗျဒိုင်ခွက်ကြည့်တာနဲ့စီဘလောက်ကြာသေးသည်ဟုတ်ကလားဟင်တဏှာကြီးဘယ်နှမိုင်နှုံးနဲ့ပြေးနေသည်ဟုတ်ကလားတချို့တို့ဟာများဘိမ့်ဘတ်တောင်ပါသေးတယ် ဘိမ့်ပတ်ရေးဘလောက်နဲ့ပြေးနေပြီးဘယ်ဖြစ်ပါဒိုင်ခွက်ကြည့်တာနဲ့ဒီဆက်ဘလို့အလုံးလုံးနေတယ်မသိနိုင်ဘူးဒီလိုတို့တို့ယောဂီတို့မှာဟောဒီရှုွက်ဆိုတဲ့ဒိုင်ဝက်ထဲကပြနေတဲ့အချက်ပြခြင်းနဲ့မိမိတို့အထိနဲ့အသိဟုတ်ကလားဗရမ ्या တွေဘယ်လောက်များမဲ့တင်လို့ဗရမ ्या ကမ္မဟင်ဟင်ဟင်ဟိုဝိပဿနာညာဆယ်တင်တယ် ဟင်းရဝိပဿနာညာဆက်ပြင်းနေဟိုဘက်မက်ထင်တယ်ဟိမက်တောင်းတစ်ဆင့်လားဟိဘယ်နှဆင့်နော်လေးဆင့်ဒီအဲ့တော့ဒီခုတွေ့နေတဲ့ဘာနာနမိတ်ထင်တယ်ဟိဒီတိအောင်ပညာလေးခုပါသေးတယ်ချုပ်ွက်တယ်မှာအဲ့ဒီအောင်မှာယရနာအမျိုးမျိုးရှိတယ်ဟုတ်ကလားဟင်ဒါယရနာမျိုးမျိုးရှိတယ်အဲ့တော့ယောဂီတို့ကပဲနေတော့ထောင်း တထောင်နှံကြောက်ကလေးနဲ့တော့အိုးဒါတော့ကိုလည်းစားလောက်ထားပါဟိုဟင်မရတဲ့လူနဲ့စားရင်တော်ပါဗျာဟင်နေကြတာတော့ဟင်အာတော့တော့ပေါ့တော့ဟိုဟိုရောင်ရဲနိုင်ပြီဘူးကောင်းတယ်ဟုတ်ဗျာဟင်တထောင်နှံတော်ပြီလားဟာလောက်ခရောမယ်ဟင်ဟင်ဒီမှာပြည်နံကြောက်ဖြစ်ရှိတယ်ထင်တယ်ဟဲ့ ဒါမိုးကိုမြေမှန်ယောဂီတို့သိနေတာပဲဒါပရမယမြေမှန်သိနေတာပဲဟုတ်ကလားသူ့ရနိုင်တာပဲဟုတ်ကလားပြည်နိုင်ကြောက်တိရှိတယ်ဟုတ်ကလားအဲ့တော့တို့ဘာလို့ရမှာတော့ဒီသမာဓိနိမိတ်တွေ့နေလေအလုံးတွေ့ဘာအလုံးလုံးပြင်းရနိုင်တယ်မင်းမတင်ပါနဲ့သူ့အောက်မှာရှိပရမတ္တတာပေါ်အောင်ကြည့်ပြပါမှာထိတာလေးပဲလို့တိတာလေးပဲလို့ဟုတ်ကလားဟိအဲ့တော့တို့ဒီကနေ့ဟိုပထမနေ့ကပြောတဲ့ဘေးပွားပုမှုတတိနဲ့ အောင်မိန်ကိုတတိထင်တယ်ဟဲ့ဒီနှစ်ခုအရေးကြီးဆုံးထင်တယ်ဟုတ်ခလားပွားဖို့ဖို့တတိကောင်းရင်ပညာမြုပ်မယ်မြုပ်တဲ့မြုပ်မယ်ပွားဖို့မှုကောင်းလေပညာမြုပ်တယ်ပဲပညာမမြုပ်သေးရင်ယောဂီတို့ပွားဖို့မှုနည်းဟုတ်ခလားဟင်ဟိုအောင်မိန်မှုကပရမဖို့ထုတ်မှာတယ်ဟဲ့ပရမတိတက်ဒီတိတက်ဒီထင်ရှားလာအောင်ထိတာပဲလို့တိတာပဲလို့ကစပြီဟိုပဲပရမတ်တည်တယ်ဟဲ့ထိတာလေးရဲ့ရုပ်ဖောက်ပြန်လာတော့တဘော နန်ဒီတာတော်တဘောဒါတင်လေဟိကျုံလေးရဲ့ဖောက်ပြန်ပြနေပုံလေးနန်လေးရဲ့ပြင့်နေပုံလေးဟုတ်ဒါပရမတ်တင်လေဟိအဲဒီဟာတွေကတောင်းကြောက်တင်းကြောက်သူရမှာမဟုတ်လားအဲ့ဒါကတို့ဒီအောင်းမေမှုတတိယတောင်းယူမှာတင်လေဟိအောင်းမေမှုအာကောင်းလေးလေးပရမတ်ပေါ်လေးလေးပဲအဲ့တော့ပရမတ်ယောဂီတို့မပေါ်သေးဘူးဆိုရင်ဘသူညံ့လို့တော့ဟုတ်လားပညာမမြုပ်သေးဘူးဆိုဘသူညံ့လို့တော့ဟုတ်ကလားအဲ့တော့ပညာကလည်းအဲ ပိုပြီးထင်ရတဲ့ထင်ရှားပရမတ်ကတော့ရှားလို့ကိုမတွေ့ရင်တော့ဘယ်သူညာလို့တော့ဟာပရမတ်ကလည်းပေါ်တဲ့ကိုပေါ်တယ်ပညာကလည်းပေါ်တဲ့ကိုပေါ်နေပြီဟုတ်ဗျာဟင်ဟောတော့ဝင်နေမှလေးလေးအိမ်ရောက်လေးလေးဝင်နေမှလေးလေးဟိုရောက်လေးလေးဟုတ်ဗျာဟင်တဲ့ပရမတ်ကလည်းအေးလို့လို့နှွေးလို့လို့တောင်းခန့်မိန်မိန်ကြံတော့အဲ့လိုဖြစ်နေတော့ဘယ်သူညာလို့ဟင်အဲနှစ်ခုလုံးကိုဘယ်သူပိုင်တော့ နှစ်ခုလုံးကိုဘယ်သူပိုင်လို့ဒါတပြည့်တော်ညာကိုပြောပါတာဟုတ်ကလားဘယ်လိုပြောမှာလို့အာဟုတ်ကလားဟင်ဟိုဘာတို့တို့နတ်တလူယောဂီအားလျှောက်တယ်တပည့်တော်မဟုတ်ပါဘူးဖရာတဲ့တပည့်ခုတ်မကောင်းလို့ပါတဲ့တပြည့်ကျော်ပါဖရာဟုတ်ဟောတပည့်တော်တို့ညာလို့လားအာဟုတ်ကလားအဲ့တော့ယောဂီတို့ဒါလေးနှစ်ခုတံမိုးကြည့်တာဒါပြောတာ အဲ့တော့ဟိုပညာမြုပ်ဖို့ဟုတ်ကလားပရမပေါ်ဖို့တခြားဘာမှစဉ်းစားမနေနဲ့ဟုတ်ကလားပြီးတော့ဒီပညာ၄မျိုးကလည်းအပြင်ခုနကယောက်ျားရဲ့မိန်းမရဲ့ဘာရဲ့ညာရဲ့ညာပါတယ်နှာခေါင်းပေါ်မှာရှိနေတယ်ပညာ၄ခုလုံးလေဟုတ်ကလားဗျာအဲ့ဒါကိုဒီပညာနဲ့မင်းမတင်ပါနဲ့ပညာအောက်မှာပရမရှိပါတယ်ဟုတ်ကလားတို့တို့တို့ပြောနေကြအတိုင်းဆိုအဲ့ဒီအရေးအောက်မှာတရားခံမရောက်ခိုးနေပါတယ်ဟင်ဟိုလင်းနမိတ်ကလေးတစ်ခုတွေ့လေ အလုံးလေးတွေတို့ထောင်တက်သွားသူ့အောက်မှာတရားခံရောက်ပါတယ်ဟင်အဲ့ဒီအလုံးလေးဟိုအောက်ကျသွားတယ်သူ့နောက်မှာတရားခံရောက်ပါပါတယ်သူ့အရေးခိုးပြီးတော့သူကတ်လိုက်နေတာတင်တယ်ဟဲ့အဲ့ဒါမြင်အောင်ရှုပေးသားမှာကဲနာကြလို့